အခန်းကြီး20အငယ်1မှ6ရှုရိရှင်ဘီဘင်ဟဒတ်သည်မိမိဘိုးကြီးအပေါင်းတို့ကို စုဝေးစေ၍မင်းကြီးသုံးကျိတ်နှစ်ပါးနှင့်တကွမြင်းစည်းသူရဲ့ယထာစည်းသူရဲ့များပါလျက်စစ်ချီပြီးလင်ရှမာရိမြို့ကို ဝိုင်းထား၍တိုက်လေ၏တန်တမန်တို့ကိုဣဒရေလရှင်ဘီအာဟပ်တံမြို့တဲသို့ဆေလွတ်၍ဘင်ဟဒတ်၏အမိန်တော်ကတင့်ရွှေငွေသည်ငါဥစ္စာဖြစ်၏ တင့်သားမယားအကောင်းဆုံးတို့ကိုလည်းငါပိုင်၏ဟုမှားလိုက်သည်ဤတွေလရှင်ဘင်ကအရှင်မင်းကြီးအမိန်တော်အတိုင်းငါနှင့်ငါဥစ္စာရှိသည်မြသည်ကိုရော၏ဥစ္စာဖြစ်ပါသည်ဟု ပြန်ပြော၏တန်တမန်တို့သည်တဖန်လာ၍ဘေဟန်ဒတ်၏အမိန်တော်ကားတင်ပိုင်သောရွှေငွေသားများတို့ကိုငါ၌အယံမည်ဟုငါမှားလိုက်သည့်အမှုမှာနက်ပြန်နေ့ယခုချိန်ရောက်သောအခါငါကျွန်တို့ကိုငါစေလွတ်မည်သူတို့သည်တင်နေသောအိမ်နှင့် တင့်ကျွန်နေသောအိမ်တို့ကိုစစ်၍အလိုရှိသမျှတို့ကိုယူစေရမည်ဟု မှားလိုက်သည်အငယ်ခုနှစ်မှဆက်နှစ်ထိုအခါဣဒေလရှင်မြင်းသည်ပြည်သားအသက်ကြီးသူအပေါင်းတို့ကိုခေါ်၍ဤသူသည်အဘယ်မျှလောက်ရန်ရှာခြင်းဒီကို ကြိမှတ်ကြပါလောငါရွှေငွေသားမယားတို့ကို တောင်း၍မှားလိုက်သောအခါငါမငင်းပါတကားဟုကြားပြော၏အသက်ကြီးသူအပေါင်းတို့နှင့် ပြည်သားအပေါင်းတို့က ထိုသူ၏စကားကို နားထောင်တော်မမူပါနှင့်။ဝန်ခံတော်မမူပါနှင့်ဟုပြန်လျှောက်ကြ၏။သို့ဖြစ်၍ရှင်ဘုရင်က၊ကိုယ်တော်သည်အထက်မိန့်တော်မူသမျှအတိုင်းကိုယ်တော်ကျွန်ပြုပါမည်။နောက်မိန့်တော်မူသည်အတိုင်းမပြုသင့်ဟုငါ့အရှင်မင်းကြီးအားပြန်လျှောက်ကြလော့ဟုဗင်္ဟာဒဒ်၏သံတမန်တို့အားမှာလိုက်လျှင်၊ထိုသူတို့သည်သွား၍လျှောက်ကြ၏။ တဖန်ပင်ဟဒတ်သည်စေလွတ်၍ရှမာရိမြို့၌ရှိသောမြေမှုန့်သည်ငါနောက်သို့လိုက်သောသူအပေါင်းတို့တွင်တယောက်တလက်ဆုပ်စီစေငါလောက်လျင်ဖျားတို့သည်ငါ၌ထိုမြတ်မကပြုပါစေသောဟုမှားလိုက်လေသောဣဒရေလရှင်မြင်ကလက်နက်စုံကို ချွတ်တော်သူသည်ဝါကြွားတကဲ့သို့ဝတ်ဆင်တော်သူသည်မဝါကြွားစေနှင့်ဟု ပြန်ပြော၏ပင်ဟဒတ်သည်မင်းကြီးတို့နှင့်တကွတဲတော်၌တောက်စဉ် ထိုစကားကိုကြားလျင်စစ်ခင်းကျင်းကြဟုမိမိကျွန်တို့အားမိန်တော်မူသည့်အတိုင်းသူတို့သည်မြို့ရှိမှစစ်ခင်းကျင်းကြ၏အငယ်73မှ29ထိုအခါပရောဖက်တပါးသည်ဣဒရေလရှင်မြင်းအာဟပ်ထံသို့လာ၍ဒါဝရဖျား မိန်တော်မူသည်ကားထိုကြီးစွာသော အလုံးရင်အပေါင်းကို မြင်ပြီလောတင့်လင်၌ယနေ့ငါအပ်မည်ငါသည်သာရဖျားဖြစ်ကြောင်းကိုတင်သိရလိမ့်မည်ဟု အမိန်တော်ကိုဆင့်ဆို၏။အာဟပ်ကလည်းအဘယ်သူအားဖြင့်အတော်မူမည်နည်းဟုမေးလျင်မြို့ဝန်များ၏လူလင်တို့အားဖြင့်အံ့မည်ဟုဒါဝရဖျားမိန်တော်မူကြောင်းကိုဆင့်ဆို၏။စစ်မှုကိုအဘယ်သူစီရင်ရမည်နည်းဟုမေးပြန်တော့မင်းကြီးကိုယ်တိုင်စီရင်ရမည်ဟုဆို၏။အာဟပ်မင်းသည်မြို့ဝန်များ၏လူလင်တို့ကိုရေတွက်၍ 232ယောက်ရှိ၏ဣဒရေလမျိုးသားအပေါင်းတို့ကိုရေတွက်ပြန်သော9000ရှိ၏မွန်းတဲ့အချိန်၌ထွက်ကြ၏ဗင်ဟန္ဒမင်းမူကားဝိုင်းသောမင်းကြီး32ပါးတို့နှင့်တကွတဲတော်၌ရင့်မှုအောင်တောက်လျက်နေကြ၏မြို့ဝန်များ၏လူလင်တို့သည် အရင်ထွက်ကြ၏ရှမာရိမြို့တဲကလူထွက်ပါသည်ဟုဗင်ဟန္ဒမင်းထံသို့စေလွတ်၍ကြားလျှောက်လျင် စစ်ငြိမ်းစေခြင်းငှာထွက်သည်ဖြစ်စေစစ်တိုက်ခြင်းငှာထွက်သည်ဖြစ်စေအရှင်ဖန်စီကြဟု မိန်တော်မူ၏ထိုသောမြို့ဝန်များ၏လူလင်တို့သည်လိုက်သော ဗိုလ်ခြေနှင့်တကွမြို့ထဲကထွက်၍ရန်သူတို့ကိုလူတိုင်းတယောက်စီသတ်ကြသဖြင့်၊ရှုရိလူတို့သည် ပြေးကြ၏။ဣသရေလလူတို့သည် လိုက်ကြသဖြင့်၊ရှုရိရှင်ဘုရင်ဗင်္ဟာဒဒ်သည် မြင်းစီး၍မြင်းစီးသူရဲတို့နှင့်အတူအလွတ်ပြေး၏။ဣသရေလရှင်ဘုရင်သည်လည်းထွက်၍မြင်းတပ်ရထားတပ်များကိုဖျက်၍ရှုရိလူတို့ကိုကြီးစွာသောလုပ်ကြံခြင်းအားဖြင့်သတ်လေ၏။တဖန်ပရောဖက်သည်ဣသရေလရှင်ဘုရင်ထံသို့လာ၍ ကိုကိုခိုင်ခန့်စေလော့အဘယ်သို့ပြုအပ်မည်ကိုတတိနှင့်ဆင်ခြင်လော့နှစ်လေသောအခါရှုရိရှင်မြင်သည်စစ်ချီ၍လာလေအုံမည်ဟုဆို၏ရှုရိရှင်မြင်၏ကျွန်တို့ကလည်းသူတို့၏ဖျားသည်တောင်ကိုသာအစိုးရသောဖျားဖြစ်၏ထိုကြောင့်သူတို့သည်ငါတို့ကိုနိုင်ပါ၏ငါတို့သည် လွင်ပြင်၌တခါတိုက်ကြကုန်အံ့ထိုတို့တိုက်လျင်စင်စစ်နိုင်ကြလိမ့်မည် မင်းကြီးအပေါင်းတို့ကိုလည်းပယ်၍သူတို့အရာ၌ဗိုလ်ချုပ်တို့ကိုခန့်ထားတော်မူပါရှုံးသောမြင်းတပ်ယထာတပ်နှင့်အမျှများသောတပ်ကို ခင်းကျင်းတော်မူပါလွင်ပြင်၌တိုက်၍ဆက်ဆက်နိုင်ကြပါလိမ့်မည်ဟုလျှောက်ထားသောစကားကို ရှင်မြင်းသည်နားထောင်၍စီရင်လေ၏နှစ်လေသောအခါဘေဟန္တမင်းသည် ရှုရီလူတို့ကိုရေတွက်၍ဣဒေလပြည်သားတို့ကိုစစ်တိုက်အံ့သောငှာအာဖက်မြို့သို့ခြိသွား၏ ဣဒရေလအမျိုးသားတို့၏စင်ရင်ဝင်၍ရိတ်ခါကိုပြင်ဆင်ပြီးမှစစ်ချီကြ၏ရှုရီလူတို့သည်တပြီလုံးအနှံ့ပြားနေလျက်သူတို့ရှေ့မှဣဒရေလလူတို့သည်ငယ်သောစိတ်တငယ်နှစုကဲ့သို့တတ်ချကြ၏အငယ်28မှ34ဘုရားသခင်လူတယောက်သည်ဣဒရေလရှင်မြင်ထံသို့လာ၍ ဒါရဖျားမိန်တော်မူဒီကရှုရီလူတို့ကဒါရဖျားသည်တောင်ကိုသာအစိုးရသောဖျားဖြစ်၏လွင်ပြင်ကိုအစိုးရသောဖျားမဟုတ်ဟုဆိုမိသောကြောင့်ထိုကြီးစွာသောအလုံးရင်အပေါင်းကိုတင့်လက်သို့ငါအမိငါသည်ဒါရဖျားဖြစ်ကြောင်းကိုတင်တို့တိရကြလိမ့်မည်ဟုမိန်တော်မူကြောင်းကိုဆင့်ဆို၏ထိုသူတို့သည်ခொနည်းပတ်လုံးတစ်ဖက်တစ်ချက်တွင်တက်ချလျက်နေပြီးမှတတ္တမနေ၌စစ်ပြန်၍ ဣဒရေလလူတို့သည်တနေ့ချင်းတွင် ရှုရိခြေသည်သူရဲ့တသိန်းကိုတတ်ကြ၏ကြံသောသူတို့သည်အာဖက်မြို့သို့ပြေး၍မြို့ရိုးလဲသဖြင့်29000ကိုဖိလေ၏ဘေဟဒတ်သည်ပြေး၍မြို့ထဲအတွင်ခန်း၌ပုံးလျက်နေ၏ဘေဟဒတ်၏ကျွန်တို့ကလည်းဣဒရေလအမျိုးသားရှင်မြင်တို့သည်တနာတတ်သောမင်းဖြစ်ကြောင်းကိုကျွန်တော်တို့ကြားပါပြီကျွန်တော်တို့သည်ရှော်တေဝုတ်ကိုဝုတ် ခေါင်းပေါ်မှာကြိုးကိုရွက်လျက်ဣဒရေလရှင်မင်းထံသို့ထွက်ရသောအခွင့်ကိုပေးတော်မူပါ အသက်တော်ကိုချမ်းသာပေးကောင်းပေးပါလိမ့်မည်ဟုလျှောက်သည့်အတိုင်းရှော်တေဝတ်ကိုဝတ်၍ခေါင်းပေါ်မှာကြိုးကိုရွက်လျက်ဣဒရေလရှင်မင်းထံသို့ရောက်လျင်ကိုရောဂျွန်ဘင်ဟဒက်ကကျွန်တော်အသက်ကိုချမ်းသာပေးတော်မူပါဟု တောင်းပန်ကြောင်းကိုလျှောက်ကြသောအာဟပ်မင်းကငါအကူဒီအသက်ရှင်သေးသလိုဟုမေး၏ ထိုသူတို့သည်အာဟပ်မင်း၏စကားကိုစေ့စေ့နားထောင်၍ချက်ခြင်းစကားအရိပ်ကိုဘမ်းလျက်၊ကိုယ်တော်အစ်ကိုဟူ၍မိမိတို့သခင်ကိုခေါ်ကြ၏။အာဟပ်ကလည်း၊သွား၍ခေါ်ကြလော့ဟုစေလွှတ်သည်အတိုင်း၊ဗင်္ဟာဒဒ်သည်ထွက်လာ၍အာဟပ်မင်းအခွင့်နှင့်ရထားတော်ပေါ်သို့တက်၏။ င်ဟဒတ်ကလည်းငါအဖသည်ကိုရောအဖ၏လက်မှလွတ်ယူသောမြို့တို့ကိုငါပြန်ပေးပါမည်ငါအဖသည်ရှမာရိမြို့၌ရှုရီတန်းကိုလှုပ်တကဲ့သို့ကိုရောသည်ဓမတက်မြို့၌ဣတရေလတန်းကိုလှုပ်ရပါသည်ဟုဆိုလျင်အဟပ်ကထိုသို့မိတ္တာဖွဲ့လျက်တင့်ကိုငါလွတ်လိုက်မည်ဟုဆို၍မိတ္တဟာယဖွဲ့လျက်လွတ်လိုက်လေ၏အငယ်35မှ43 ပရောဖက်အမျိုးသားတယောက်ကငါ့ကိုရိုက်ပါလောဟုဒါဝရဘုရား၏နှုတ်ပတ်တော်တိုင်အိမ်နီးချင်းအားဆို၏ထိုသူကငါမရိုက်ပါဟုညင်းပယ်၏ပရောဖက်ကလည်းဒါဝရဘုရား၏အမိန့်တော်ကို နားမထောင်သောကြောင့်ငါထံမှသွားစဉ်တွင်ခြင်သည့်တတ်လိမ့်မည်ဟု ဆိုသည့်အတိုင်းထိုသူသွားစဉ်တွင်ခြင်သည့်တွေ့၍တတ်၏အခြားသောသူကိုတွေ့၍ငါကိုရိုက်ပါလောဟု ဆိုပြန်လျင်ထိုသူသည် နာကျင်စွာရိုက်လေ၏ထိုပရောဖက်သည်သွား၍ မိမိမျက်နာကိုပဝါနှင့်ဖုံးအုပ်လျက်ရှင်ဘီရင်ကိုငတ်နှင့်၏ရှင်ဘီရင်သည်လျှောက်သွားသောအခါထိုသူကကိုရော့ကျွန်သည်စစ်တိုက်သွားပါ၏လူတယောက်သည်စစ်ပွဲတွေကထွက်လာ၍ ကျွန်တော်၌လူတယောက်ကိုအပ်သဖြင့်ဤလူကိုစောင့်လို့သစုံတစ်ခုအားဖြင့်ပျောက်လင်သူ့အသက်အတွက်တင့်အသက်သေးရမည်သို့မဟုတ်ငွေအခွက်30ရောရမည်ဟုမှားထားတော်လဲကိုရော့ကျွန်သည်အရရ၌အမှုများသောအခါထိုသူပျောက်ပါသည်ဟုလျှောက်လင်ဤဒေလရှင်မြင်ကတင့်အမှုကို ထိုတို့ပင်စီရင်ရမည်တင်ကိုယ်တိုင်လဲစီရင်ပြီးဖြစ်သည်ဟု မိန်တော်မူ၏ထိုပရောဖက်သည် မျက်နှာဖုံးပဝါကိုချက်ချင်းပယ်သဖြင့်ပရောဖက်သုံးတစ်ပါးဖြစ်ကြောင်းကိုဣဒေလရှင်မြင်သိ၏ပရောဖက်ကလည်းသာရဖျားမိန်တော်မူသည်ကငါချိန်သောသူကိုတင်လွတ်သောကြောင့်တင့်အသက်သည်သူ့အသက်တွင်တင့်လူတို့သည်သူ့လူတို့အတွက်အရှုံးခံရမည်ဟုမိန်တော်မူကြောင်းကိုဆင့်ဆို၏ဤတွေလရှင်မြင်သည်ညဉ့်ညူးသောစိတ်နှင့်ညှိုးငယ်လျက်ရှမာရိမြို့နန်းတော်သို့သွား၏